ကျေးဇူးတော်ရှင်အေကမဟာပန္တိတမိုးကုတ်ဆရာတော်ဘုရားကြီးမန္တလေးမြို့ဦးချစ်ဆွေဓမ္မာယုံကြီးဘော်တွင်18ရက်3လ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောအာသဝတရား၄ပါးဖြုတ်သောညာအမှတ်နှင့်တရားတော်ဖြစ်ပြကလေးနေအောင်လုပ်နေတာဒကာရမတို့မကသစ္စာပဲတဲ့ဖြစ်ပြကိုခဏခဏမြင်အောင်လုပ်နေတာဒီဘွားများနေသောကြောင့် မဂ္ဂသစ္စာဆိုတော့ဘာဝေတ္တပကိစ္စပွားများတဲ့ကိစ္စရှိရမယ်ဆိုတဲ့အတိုင်းဒကာဓမ္မတွေကဝေနာလေးပေါ်လာဖြစ်ဖြစ်ရှုလိုက်စိတ်ကလေးပေါ်လာဖြစ်ဖြစ်ရှုလိုက်ဒါဘာဝေတ္တပကိစ္စလုံးနေတာပဲဆိုတာဥက္ကမောင်မှားရလိမ့်မယ်မှန်ပါပါဗျာဘာဝေတ္တပကိစ္စဆိုတာဒကာဓမ္မတို့ဘာသစ္စာပါလိမ့်မလားမှန်ပါပါဗျာဩဒါဖြင့်ဒကာဓမ္မတို့ ကိုယ်စိတ်ကလေးကိုပြန်ပြီးရှုကြစမ်းပါလို့သတိပေးလိုက်တယ်နော်ကိုယ်စိတ်ကိုရှုပါဆိုတာတင်းနံပါတ်ဖြစ်တဲ့စိတ်ကိုနှစ်နံပါတ်မဂ္ဂသစ္စာနဲ့သာရှုတင်းနံပါတ်ဖြစ်တဲ့စိတ်ကိုနှစ်နံပါတ်နဲ့မရှိဘူးလို့သိလို့ရှိရင်မဂ္ဂသစ္စာဖြစ်တာပဲလို့မှတ်ထားပါမှန်ပါဗျာလောကီမဂ္ဂသစ္စာပေါ့ဗျာမှန်ပါဗျာမနေ့ကသူလောကီမဂ္ဂသစ္စာလို့ဆိုရပါလိမ့်မလို့ဆိုတော့ဟိုကဖြစ်ပြဆိုရင်သူကလည်းသိလိုက် ဟိုကဖြစ်ပြဆိုလို့ရင်အာယုံကဖြစ်ပြဆိုရင်သူကသိလိုက်သူကတည်းကသိလိုက်သိလိုက်နေတဲ့အိဗယ်လေးကခဏခဏသိနေတဲ့တဲ့ဒါပွားနေတာဆိုတာမှတ်လိုက်ပြီတော့မှန်ပါဗျာဒါရင်ပွားနေတဲ့ပုဂ္ဂိုလ်ကြတော့ကိုဒကာရမတို့ဖြစ်ပြဆိုပြီးဖြစ်ပြနောက်ကနေပြီးဟောမရှိဘူး။အော်မရှိဘူးလို့သိတာဟာပွားနေတာလေ။မှန်ပါဗျာမရှိဘူးမရှိဘူးသိတာပါပါလေ။ပွားနေပါဗျာ။ပွားနေတာ အဲ့ဒီပွားနေရင်မတ်တတ်နဲ့ဒကာဓမ္မတွေကခန္ဓာကိုယ်တွေကဖြစ်ပြဲကိုယ်ကသိလိုက်တာကပွားနေတာဖြစ်ပြဲကဖြစ်ပြဲဖြစ်ပြဲသိနေတာကပွားနေတာလို့ဆိုတော့ကမောင်တို့ပတင်တို့ခဏခဏပွားနေလိုက်ပေါ့ဗျာမှန်ပါဗျာခဏခဏပွားနေတဲ့ခါကြလို့ရှိရင်ဘာဖြစ်သရုံလို့မေးတဲ့ခါကြတော့ပွားတာကမကသစ္စာသဘောကျမှန်ပါဗျာခဏခဏပွားနေတာကမကသစ္စာပါဗျာ ခဏခဏပွားနေတာဘာပါလိမ့်မေတ္တာပါဗျာဟောတရားဓမ္မတို့ဒါကြောင့်ခင်ဗျားတို့မဲ့ရကြပါတယ်မဲ့ရကြပါတယ်လို့ဆိုတဲ့ဥစ္စာပွားနေတဲ့ဥစ္စာကိုရနေတာကိုမသိလို့ကိုရနေတာကိုမသိလို့စဉ်စဉ်ဖြစ်ဖြစ်ကလေးမြင်တိုင်းမြင်နေမရှိဘူးမရှိဘူးသိမရှိဘူးမရှိဘူးလို့ပွားများနေတာလေကမဲ့ရနေတဲ့သဘောလေးလို့မှတ်လိုက်စမ်းပါမှန်ပါဗျာ ရှင်းမလားရှင်းပါဗျာဒါရင်ဓမ္မတို့မဲ့ရဖို့အရေးဟာပွားတဲ့အရေးမှန်ပါဗျာဘယ်နဲ့ဆိုကြပါမဲ့ရဖို့အရေးဟာပွားတဲ့မဲ့ရတဲ့ရေးကပွားတဲ့ရေးလို့ခွင့်ရတရားဓမ္မတွေကမှတ်ထားလိုက်ပါကဲကဲတိတူကိုမြတ်ရှိတို့ပွားပြီဗျာပွားတော့ကိုဘုရုပွားနေတာတော့ဆိုတော့ခန္ဓာဖြစ်ပျက်ကိုပွားနေ မရုပွားနေတာခန္ဓာကဖြစ်ပြဲပွားတာကမဲခန္ဓာကဖြစ်ပြပါဗျာပွားတာကမဲပါဗျာဩဒါဖြင့်ဒကာရမတို့ခန္ဓာကဖြစ်ပြဲပွားတာကမဲဆိုတဲ့ဖြင့်တို့ဒီမဲရပါလေဆိုတာဩတို့ပွားနေတာလေးကမဲဖဲလို့အောက်မေ့ထားလိုက်ပါမှန်ပါဗျာဒီကမောကျေနပ်ပါလားကျေနပ်ပါဗျာ ဒါပေမဲ့မဂ္ဂသစ္စာတစ်လုံးဆိုတာပွားများနေတာဟာမဂ္ဂသစ္စာတစ်ခုရတာပဲလို့ဒကာဓမ္မတွေကမှတ်ထားလိုက်တာပဲမှန်ပါဗျာဒါပေမဲ့မဂ္ဂသစ္စာဒီဘာလို့တလဲဒါပွားနေတော့တပည့်ရတို့ဘာများကျေးဇူးရှိတုံးဖြတ်တပည့်ရတို့ကိုယ်စိတ်ကလေးကိုဖြစ်ဖြစ်ရှိနေတယ်တနည်းအားဖြင့်ဝေဒနာလေးဖြစ်ဖြစ်ရှိနေတယ်အာရှုရရှိတဲ့စိတ်ကလေးတပည့်တော်ကဖြစ်ဖြစ်ရှိနေတယ် လမ်းနဲ့ဝါယောယုတ်ကလေးတွေဖြစ်ပြရှုနေတယ်ဖြစ်ပြီးပြတ်တာပဲလို့ရှုနေတယ်။အိုရှုနေတော့ဒကာရမတို့ကိုယ်ခန္ဓာကြီးဖြစ်ပြတယ်ရှုပြီးဒီကလာနေတော့ကိုယ်ခန္ဓာပေါ်မှာခင်တဲ့ဘဝနှစ်သက်တဲ့တဏှာကပါပါသွားတယ်။ ကိုယ်ခန္ဓာကြီးနှက်တဲ့တဏှာဘာဖြစ်သွားပါလဲ။မှန်ပါဗျာ။ဘယ်နဲ့ကြောင့်ပါပါလိမ့်မလဲလို့ဘုန်းကြီးကဓမ္မတွေကမေးထုတ်ခဲ့လို့ရှိရင်ဖြင့်ကိုယ်ခန္ဓာမှမဟုတ်လို့ဖြစ်ပြနေတဲ့အိဋ္ဌသဘောဖြစ်ပြနေတဲ့ဒုက္ခသဘောဖြစ်ပြပြီးဒီကရနေတာတာမရရှိမရနေတဲ့အနတ္တသဘောဒါတွေမြင်ပြီးဒီကရနေတော့ပါရเสียနှစ်သက်เสียခင်တွယ်เสียမရှိပါလားလို့ဆိုတော့ ဘွားသာဘွားနေလာရနှစ်သက်ခင်တဲ့တဏှာဟာဒကာရမတို့တခါတည်းပါသွားတာဘွားရံနဲ့ဘာဖြစ်သွားလဲတဏှာပွားပါသွားတယ်ဘွားရံနဲ့ဘာဖြစ်တော့ဩဒါဖြင့်ဒကာရမတို့ဘွားသာဘွားပြီးနော်ဘွားသာဘွားပြီးဘဝခင်တွေ့တဲ့ကိုဘဝခင်တွေ့တာငကိုကဘဝလူဘဝနတ်ဘဝခင်တွေ့မှတ်လို့ခင်တွေ့နေတာဟုတ် အခုတော့လူဘဝနတ်ဘဝမဟုတ်ပါဘူးအနိစ္စခန္ဓာကအနိစ္စပါဒုက္ခပါအနတ္တပါလို့ဘဝလိုက်တော့မြင်မလားဘူးမြင်ပါဘူးမြင်လာတော့ငါခန္ဓာဟုတ်သေးရဲ့မဟုတ်ပါဘူးမဟုတ်တော့အနိစ္စဒုက္ခအနတ္တတွေဖြစ်နေတော့ငါကခလုံးမသိသူးမညီပါစေနဲ့လို့ကိုယ်ခန္ဓာကြီးချင်းနေတာမှန်ပါဘူး အဲ့ဒီခင်သွဲတဲ့တဏှာတွေကပါပါပါပါပါပါသွားတော့တယ်ဆိုတာမက္ကသစ္စာနဲ့ပွားနေလို့ကိလေသာကုန်တာလို့မှတ်လိုက်စမ်းပါမှန်ပါဗျာမက္ကသစ္စာနဲ့ပွားနေတာနဲ့ကိလေသာကုန်ပါဗျာဘယ်ကိလေသာကုန်ပါလိမ့်မလို့ဆိုတော့ခန္ဓာခင်တဲ့ကိလေသာကုန်တာမှန်ပါဗျာရှင်းမလားရှင်းပါဗျာဘာကုန်တာပါလဲခန္ဓာခင်ကိလေသာကုန်ပါဗျာအဲ့ဒါမက္ကသစ္စာတစ်ခုတည်းပွားနေတာနဲ့ဥက္ကမောင်ရသမှုရိယသစ္စာချုပ်မှန်ပါဗျာ မေဃသစ္စာတခုတည်းပွားနေတာနဲ့ဥပါဒနောတကသေးတို့ကိုမျက်ရှိတို့ဘာဖြစ်သွားလဲမင်းချုပ်တဲ့ဆိုရတာပွားရင်သူ့ဟာသူချုပ်သွားတာပွားရင်သူ့ဟာသူချုပ်သွားတာကိုတရားဓမ္မတွေကသိလိုက်သဖြင့်ဩမေဃသစ္စာတခုတည်းဖြစ်ပြက်ကိုဘွားနေတဲ့နဲ့သမုဒိယသစ္စာလဲသူကပယ်တာကိုမေဃသစ္စာကပယ်တာကိုဆိုတဲ့ပယ်တဲ့ကိစ္စသိတယ် မှန်ပါဗျာဝါတဲ့ကိစ္စရှိတော့ပယ်တဲ့ကိစ္စအလိုလိုပြီးသူမှန်ပါဗျာဝါတဲ့ကိစ္စရှိတော့ပယ်တဲ့ကိစ္စအလိုလိုပြီးသွားတယ်ဆိုတဲ့အသေးပဲရှင်းသွားပါတယ်ရှင်းပါဗျာဥပနေကြရှင်းပါဗျာအလုံးကြရမတွေကြက်ကြက်ပြိထားပါဒီနေ့လေအမှန်တဘောပါတဲ့အလုပ်ကိုပဲခင်ဗျားတို့ကြားရနာရဘွားလေးကြည့်ပါနော် ပွားလဲကြည့်ပါပွားတိုင်းပွားတိုင်းခန္ဓာခင်တွဲတဲ့တဏှာဘာဖြစ်သွားလဲကျတော့ပွားပါများတော့ဘာဖြစ်မှထင်တယ်ချုပ်ပါဒါဖြင့်ဒကာဓမ္မတွေပြိဿသမုပ္ပါကြည့်တော့တဏှာဥပါဒံကံဟုတ်လားထုံးစံရှိတဲ့အခါတဏှာကပါသွားတယ်တဏှာချုပ်သွားတယ်ဆိုတော့ဥပါဒံလာသေးရဲ့မလာပါဘူးဥပါဒံမလာတော့ကံဟော ဟောကံရှုပ်လို့ရှိရင်ဒကာဓမ္မတို့ကမ္မဘဝပြည့်စရာဇာတိဇရာမရဏလာမလားမလားပါဗျာဟောဒါဘာဖြစ်လို့တဏှာဥပါဒံကံတွေချုပ်ပြီးဒီကလာဇာတိဇရာမရဏဇတ်သိမ့်ပါလိမ့်မလဲလို့ကဲဒကာဓမ္မတွေဘုန်းကြီးကမဲလို့ရှိရင်ဖြင့်မက်ကသစ္စာပေါ့ဖေဟာဟုတ်ပါဘူးဘုရားဘုရားဘယ်နဲ့ဖြေပါ့မလဲမက်ကသစ္စာပါ မကသစ္စာပွားလိုက်တာနဲ့တရားဓမ္မတွေတဏှာပါရကံတွေပျောက်ထွက်သွားပါရကံတွေပျောက်သွားဒါဘ누구ကလှုပ်လိုက်တာပါလဲမကသစ္စာကလှုပ်လိုက်တာမှန်ပါဗျာအမဟုတ်ကမမကသစ္စာတခုတည်းမကသစ္စာတခုတည်းဘုန်းကြီးတို့တရားဓမ္မတွေကဖြစ်ပြကျိုးစားပြီးဒီကလာနေတာနဲ့ခန္ဓာခင်တွေ့တဲ့သမှုတွေကခန္ဓာဤ ခန္ဓာမှမရှိတာပဲပဲအနိစ္စဒုက္ခအနတ္တသာ ရှိတော့တယ်အနိစ္စဒုက္ခအနတ္တသာရှိတော့တယ်သိပြီးဒီကာလနေတော့ခန္ဓာခင်တွဲတဲ့တဏှာကလုံရင်လုံရင်မတ်တတ်နေပဲသူဟာပါပါပါရကနေပျောက်သွားတယ်အင်းဘုရားများပျောက်အောင်လုပ်ပါလိမ့်မေကမေကသစ္စာကလည်းဘယ်နဲ့များသူလုပ်လို့ဘယ်လိုများလုပ်လဲလို့ဒါတွေပါရတာပျောက်ပါလိမ့်မလို့ဆိုအိုးလာပြီဘွားနေလို့ ဘယ်လိုဆိုကြပါလဲဖြစ်ပြလာတိုင်းလာတိုင်းအဲဖြစ်ပြလာတိုင်းလာတိုင်းပွားနေလို့လို့ဘုန်းကြီးတွေကဓမ္မတွေကလေးလေးစားစားမှတ်လိုက်ရှင်းပြီနော်ဖြစ်ပြလာတိုင်းလာတိုင်းလေးလေးစားစားပွားရင်ဘာဖြစ်မလဲပြတ်ပြတ်ကိလေသာကိလေသာပါပြီးဒီကရပြတ်ထွက်သွားမယ် ဘုဒ္ဓခင်တွေတဲ့ကိလေသာပါလိမ့်မယ်။ဟုတ်တယ်ပါဘုရား။ဩဒါပြန်ငကောခန္ဓာရတာကခြေစံတဏှာဥပါဒံကံကြောင့်ဇာတိခန္ဓာရတယ်။မှန်ပါဗျာ။အခုတော့ပြန်လက်ရှိခန္ဓာကြီးကိုဘုန်းကြီးတို့ဓမ္မတွေအနိစ္စဒုက္ခအနတ္တဆိုတဲ့ဖြစ်ပြမြန်ကြည့်လိုက်တာနဲ့လက်ရှိခန္ဓာလုံးမဲ့တဏှာဥပါဒံကံသစ်တွေလာသေးရဲ့။မှန်ပါဗျာ။ကတဏှာဥပါဒံကံသစ်တွေမလာတဲ့အတွက် နောက်ခန္ဓာဇာတိဒုက္ခသရာဒုက္ခဗျာတိဒုက္ခမရဏဒုက္ခဆိုတဲ့ခန္ဓာဆက်တွေလာကြပါမလားမလာပါဘူးဗျာဘယ်နဲ့ကြောင့်မလာပါလိမ့်မလဲလို့လက်သေးသာရှာလိုက်တော့ဥမကသစ္စာနဲ့ပွားနေလို့ဗျာဘယ်လိုဖြေကြပါမကသစ္စာနဲ့ပွားနေလို့ဖြစ်ဖြစ်ခန္ဓာကိုယ်ထဲမှာဖြစ်ဖြစ်တဲ့ဝေဒနာလေးတွေဖြစ်ဖြစ်စိတ်ကလေးတွေဖြစ်ဖြစ်ရုပ်ကလေးတွေဖြစ်ဖြစ်ပြည့်စင်တာဖြစ် ပြက်တိုင်းပြက်တိုင်းကိုပြက်ပြီးပြက်ပြီးပြက်ပြီးမရှိဘူးမရှိဘူးသာသိအောင်လုပ်နေစမ်းပါသဘောကျအဲ့ဒီသိအောင်လုပ်နေတဲ့အလုပ်ဒီမေဃသစ္စာကြီးပွားတဲ့အလုပ်ဘာပါလဲမေဃသစ္စာကြီးပွားတဲ့အလုပ်ဆိုတော့ဥက္ကမုံကောင်းကောင်းရှင်းသွားတယ်ဘုရုပေါ်မှာပွားနေတုံးဆိုတော့အနိစ္စဒုက္ခအနတ္တပေါ်မှာပွားနေမှန်ပါပါရှင်းမလားရှင်းပါပါအနိစ္စဒုက္ခအနတ္တပေါ်မှာပွားမနေဘူးလားပွားပါပါ ပွားနေရင်မတတ်နဲ့ဒကာရမတို့ငကောခန်းနာခန္ဓာထင်းနေလို့တဏှာရှိတာကိုမှန်ပါပါကုရောအိစ္ဆဒုက္ခအနတ္တလို့ပွားပြီးကာလနေတော့အိစ္ဆဒုက္ခအနတ္တသာပွားရင်မတတ်နဲ့မြင်နေတော့ငါခန္ဓာဆိုတဲ့ဒိဋ္ဌိတွေတဏှာတွေရှိသေးရဲ့လားရှိပါဘူးဗျာဒီဒိဋ္ဌိတဏှာမရှိအောင်လဲဘ누구ကလောက်တာပါလိမ့်မလဲလို့စဉ်းစားပါဦးမက္ကတပါဘူးဗျာဒါဖြင့် ဝါတို့ခမောင်းတို့နေရာကြိုက်ပြန်မဂ္ဂသစ္စာကသမုဒိယသစ္စာကိုပယ်တယ်ဆိုတော့အော်ပွားရင်ပယ်သွားတာကိုမှန်ပါဗျာဘယ်လိုဆိုကြပါပွားရင်ပယ်သွားတာပွားရင်ပယ်သွားတာလို့မှတ်လိုက်ကြစမ်းပါရှင်းမလားဘယ်လိုများပယ်သွားပါလဲပွားရင်ပယ်သွားတာဆိုတာဒကာဓမ္မတွေသေချာရှင်းတာပါဩဒါဖြင့်အလုံးစရာဓမ္မတို့မပွားရင်ခန္ဓာခင်တဲ့ကိလေသာပါ ပါလည်းမပါဘူးပျောက်လည်းမပျောက်မှန်ပါပါဘွားရင်ဖြင့်ရှင်းဆိုပါမယ်နောက်ကြတော့ရှင်းဆိုပါမယ်နောက်ကြတော့ပျောက်သွားမယ်ပျောက်သွားတော့တဏှာပျောက်တော့ဥက္ကမောင်တို့ဥပါဒင်တို့ကဆက်လိုက်တာပေါ့တဏှာပျောက်တော့ဥပါဒံပျောက်ဥပါဒံပျောက်တော့ကမ္မဘဝပျောက်ကံပျောက်တော့ဩနာဂခန္ဓာဇာတိပျောက် ဆိုနိုင်ရအဲ့ဒီဇာတိပြောက်တာဒကာဓမ္မတွေစဉ်းစားကြဒုက္ခသစ္စာပြောက်တယ်မှန်ပါဗျာဒုက္ခသစ္စာပြောက်တဲ့နေရာမှာဒုက္ခနိရောဓရောက်ရမယ်မှန်ပါဗျာဘာရောက်ဒုက္ခနိရောဓရောက်ဒုက္ခနိရောဓရောက်ရမယ်ဆိုတာသိကြပါလားသိကြပါပါဗျာဒါဖြင့်ဒကာဓမ္မတို့ဒုက္ခနိရောဓကို ဘာသစ္စာလို့ဆိုရမလို့နိရောဓသစ္စာကျင့်နပ်လားဒုက္ခနိရောဓကိုဘာသစ္စာဖွဲ့ကြမြန်မာလူရှင်းရှင်းပြောတော့နိဗ္ဗာန်ရောက်တာမြန်မာလူရှင်းရှင်းပြောတော့အဲ့ဒီနိဗ္ဗာန်ရောက်အောင်လေဘာဖြစ်လို့ရောက်သွားပါလိမ့်မလဲလို့ဥပါတို့စဉ်းစားစမ်း မက္ကသစ္စာမက္ကသစ္စာပွားလို့မလျှော့နဲ့ဒီတလုံးလုံးမလျှော့နဲ့ဘာပြောလဲပါလဲမက္ကသစ္စာပွားလို့ဒကာရမတို့သိချာမှတ်စမ်းပါအင်းတဏှာဥပါဒံတွေပြောက်သွားတာလဲဘာကြောင့်ပါလဲမက္ကသစ္စာပွားလို့အင်းနောက်ခန္ဓာပြောက်သွားလို့နိဗ္ဗာန်ပေါ်လာတာလဲဘု து ကြောင့်ပါလဲမက္ကသစ္စာပွားလို့ ခန္ဓာကြီးကလည်းငကိုကငါ့ကိုငါအထင်းနေတဲ့ဥစ္စာအနိစ္စဒုက္ခအနတ္တဖြစ်လာတာလဲဘာကြောင့်ပါလိမ့်မေတ္တာတရားဟောလို့ပါဗျာဒီနေ့တမျိုးဟောတယ်ဥက္ကမောင်မှန်ပါဗျာဇလုံးနဲ့နဲ့အကုန်ပါတာသိအောင်လို့နော်မှန်ပါဗျာဇလုံးနဲ့နဲ့အကုန်ပါအောင်သိအောင်လို့ဒကာဓမ္မတွေရှင်းလင်းပြီးဒကာလာပြနေပါတယ်ဆိုတာပြန်သဘောပါတော့ပါပြီမှန်ပါဗျာဒါပြန်မေဃဒိဋ္ဌိတစ်ခုတည်းပွားနေလိုက်တာ သမုဒယသစ္စာလည်းသိတယ်ဒုက္ခသစ္စာကိုလည်းမြင်တယ်နိရောဓသစ္စာကိုလည်းရောက်သွားတယ်ဘယ်နဲ့ဥပမာမဂ္ဂသစ္စာကသူပွားတဲ့ကိစ္စလည်းသူလုပ်ရင်ဒုက္ခသစ္စာကိုပွားတဲ့ကိစ္စလုပ်ရင်မတတ်နဲ့သမုဒယသစ္စာလည်းသိတယ်နိရောဓသစ္စာလည်းရောက်တယ်ရောက်တယ်ဒကာရမတို့ဒါဖြင့် စဉ်းစားကြပြီတော့ဩနိဗ္ဗာန်ဟာဆူတောင်းလို့လားမက္ကသစ္စာပွားတဲ့အလုပ်လားမှန်ပါပါဗျာဒီနေ့ဒါရှင်းညံမှန်ပါပါဗျာဒီကမောင်ဒါရှင်းညံမှန်ပါပါဗျာနောက်ကဓရမတွေရှင်းကျင်တဲ့သဘောလေးသိပလားသိပါပါဗျာခင်ဗျားတို့ကနိဗ္ဗာန်ရောက်ပါလိမ့်နိဗ္ဗာန်ရပါလိမ့်ဆူတောင်းတယ်ဆူတောင်းတဲ့အလုပ်လားတဲ့ပွားလို့ဒုက္ခချုပ်သွားတာလားပွားလို့ဒုက္ခချုပ်သွားပါဗျာသဘောကျဟုတ်ပါဗျာဥပါရံဘယ်လိုပါလိမ့်မလဲ မဂ္ဂတစ္ဆာပွားလိုက်တာနဲ့ဒကာရမတွေဒုက္ခချုပ်သွားမဂ္ဂတစ္ဆာပွားလိုက်တာနဲ့ဘာဖြစ်သွားပါလဲဒုက္ခချုပ်ပါဗျာသမုဒိယသေးသွားတယ်လည်းဘာဖြစ်လို့ပါလဲခန္ဓာကြီးကငကိုယ်တော့ငါပဲသူပဲယောက်ျားပဲမိန်းမပဲဆိုဒုက္ခသစ္စာကြီးဖြစ်သွားတယ်လည်းဘု து ကြောင့်ပါလေဟာဥက္ကမောင်တဲ့ခီးပေါက်ပါဒကာရမတို့ အမတန်ကိုခင်ဗျားတို့ပွားရုံပဲခင်ဗျားတို့လောက်ကသမုဒယသစ္စာကိုတပိတယ်တဘွားတယ်တဘွားခေါင်းပါပါလို့သူကလုံမနေနဲ့အပိုးပဲနိရသစ္စာကိုမြန်မြန်ကြီးမျက်မှောက်ပြီးပါလို့သူကလုံမနေနဲ့အပိုးပဲဒုက္ခသစ္စာကြီးကိုမြန်မြန်ကောင်းငိုင်းငိုင်းငိုင်းသိရပါလို့လို့သူကလုံမနေနဲ့အပိုးပဲခင်ဗျားတို့အလောက်ကပွားရုံပဲခင်ဗျားတို့အလောက်ကပွားရုံပဲ ဒုက္ခမောခင်ဗျားတဲ့လောက်ကဘာပါလဲ။ပွားပါဘူးဗျာ။ဒီဖြစ်ပြပွားရင်မှမဟုတ်လား။ပွားရင်မှတန်တဲ့ဖြစ်ပြဒုက္ခသစ္စာဖြစ်လာတာ။မှန်ပါဗျာ။ဒါပြန်ဒုက္ခသစ္စာဖြစ်အောင်လုပ်တာလည်းမက္ခသစ္စာပဲ။သမုဒယသစ္စာပါအောင်ပြအောင်လုပ်တာရောမက္ခသစ္စာပါဗျာ။နောက်ကန္နာရင်မလာအောင်လုပ်တာရောမက္ခသစ္စာပါဗျာ။ဒါဖြင့်မေဃသစ္စာသည်တရားဓမ္မတော့သမုဒိယသစ္စာပဲဒုက္ခသစ္စာပိုင်းခြားနိရောဓသစ္စာအယယူအင်းမေဃိစ္ဆာကတရားဓမ္မတွေ ဝါတဲ့ကိစ္စကြောင့်တဲခီးပေါက်ပါပေါက်ပါဝါတဲ့ကိစ္စကြောင့်ခကြီးအမနာပေါက်ဝါတဲ့ကိစ္စကြောင့်ခရီးအမနာပေါက်တယ်ဆိုတဲ့ဒကာရမတွေဩတို့ဒီကားလို့ရှင်မရှိကသမှုရိယသစ္စာသဘောရတယ်ဘောပါရပါလို့အမလေးအပူတွေလုံနေမှန်ပါပါဗျာနေရတဲ့သစ္စာမြန်မြန်ကြီးမျက်မှောက်ပြရပါလိမ့်ပါဇက်ကလုံနေတဘွားလည်းမကွာပဲနဲ့မှန်ပါပါ ဒုက္ခသစ္စာကြီးပိုင်းမိုင်နိုင်နိုင်သိရပါလေပွားလည်းမပွားပဲနဲ့မှန်ပါပါဒုက္ခမအလွယ်ကြီးလို့အလွယ်ပါဒါဓမ္မတွေပဲလို့ဆိုကြပါအလွယ်ကြီးလို့အာရုံဓမ္မတွေစဉ်စဉ်ဆက်ဆက်နှတ်ထောင်ပါစဉ်စဉ်ဆက်ဆက်နှတ်ထောင်ပါလောက်ရမယ်လောက်ကတခုတည်းခင်ဗျားတို့ကလေးခုစလုံးကိုယ်တော်ဝင်ယူနေတဲ့အတွက်လွယ်လိုက်တဲ့ဖြစ်ချင်းမှမပြောပါနဲ့လားလောက်ရမယ်လောက်ကတရုတ်ထင်းတော့မှန်ပါဗျာ သူကမောလက်သက်ရှာကြံပါလို့မဂ္ဂသစ္စာတစ်ခုလည်းပွားလိုက်ရင်ဒုက္ခသစ္စာလည်းဖြစ်လာမှာပဲဒီခန္ဓာကြီးကဘာသစ္စာဖြစ်လာခန္ဓာကြီးကဒုက္ခသစ္စာဖြစ်လာမယ်မသိကြဘူးလားသိပါပါသမုဒယသစ္စာလည်းပါပြောင်းမယ်နိရောဓသစ္စာလည်းမျက်မှောက်ပြုမရောက်မယ် မစောနိုင်ဘူးလားအဲ့ဒါဘာလုံးလိုက်ကြတော့အဲခင်ဗျားတို့ကခင်ဗျားတို့တာဝန်ကဘုန်းကြီးရှင်းရှင်းပဲပြောပါမယ်ဖြစ်ပြပွားရုံပဲဒကာဓမ္မတွေတာဝန်ကဘာမှမလုပ်နဲ့တပြင်ဘာမှမလုပ်နဲ့ဖြစ်ပြပွားရုံပဲဆိုတော့တို့လောကဒါပဲဘုရားကဘာပြောတာမှနားတောင်းနေဖို့မလိုပါဘူးဖြစ်ပြကိုယ်တိုင်းပွားနေဖို့လို့ကတို့လုပ်တစ်ခုပဲ ဒုသမုဒိယသစ္စာသိဖို့ဆိုတော့ဒုကသမုဒိယသစ္စာလိုက်ပြီးဒါနဲ့ခောက်နေရမှာမဟုတ်ဘူးဒုကဖြစ်ဖြစ်ပွားရုံပဲဒုကနိဗ္ဗာန်လို့ရှင်ပါတယ်ဒုကနိဗ္ဗာန်ရှင်းလန်းနဲ့သွားနေဖို့မလိုဘူးမေဃသစ္စာနဲ့ဖြစ်ဖြစ်ပွားနေရုံပဲဒုက္ခသစ္စာကြီးပုံမှန်နေနေသိရပါလေဆူတောင်းမနေနဲ့လှုပ်လည်းမနေနဲ့ဒကာဓမ္မတို့ဖြစ်ဖြစ်တွေ့တိုင်းသာဖြစ်ဖြစ်ဝါနေလို့ရှိရင်အောဒီဖြစ်ဖြစ်ခန္ဓာဒုက္ခတွေခန္ဓာကြီးဒုက္ခကြီးပါလားဆိုတော့သူ့ဟာသူညံရင်ပြီးပေါ်လာတယ်မှန်ပါဗျာ ဥက္ကမောင်ရှင်းမလားရှင်းပါဗျာဥပဒေနဲ့ပေါ့ရှင်းပါဗျာဒါကဓမ္မတို့အရေးကြီးတာပေါ်ပါလားပေါ်ပါဗျာအရေးကြီးတာပေါ်ပြီနော်ခင်ဗျားတို့တောင်းကဘာပါလိမ့်မကပါပါဘုရားဘွားနေရမှာပဲမရတဲ့ဆန်နဲ့ဘွားနေဘာလာတိုင်းဘွားနေရမှာဩဖြစ်ပြီးပြတဲ့ဓမ္မခန္ဓာရဲ့လာတိုင်းလာတိုင်းဘွားနေတော့ဘွားနေမှနဲ့ခန္ဓာတော့ဘာသစ္စာဖြစ်သွားမလဲ ခန္ဓာဒုက္ခသစ္စာသူ့အတူဖြစ်သွားမှာနော်ခင်ဗျားတို့ပွားတယ်လို့လို့လိုက်တယ်နဲ့ခန္ဓာဒုက္ခသစ္စာဖြစ်သွားတာပဲခင်ဗျားတို့ပွားတယ်လို့လို့လိုက်တယ်နဲ့သမှုရိယသစ္စာပါရတာနေပျောက်သွားပါတပည့်ကြခင်ဗျားတို့ဒုက္ခသစ္စာဖြစ်ပြကိုပွားနေတာနဲ့နိဗ္ဗာန်ကလည်းတကယ်ရဲရောက်လာတာဥက္ကမောင်ကုတ္တအောင်ကဘာပါလိမ့်ဗျာကုတ္တအောင်ကဖြင့်ဒကာရမတို့မကဖြစ်ပြကိုပွားရုံပဲ တရားဓမ္မတို့ဘာလုပ်ကြမှာတရားတွေလည်းနာရလဲတော်တော်ကြပါပြီဆရာဘုန်းကြီးလည်းတရားဓမ္မတွေပေါ်မှာနေတိုင်းစေနာမေတ္တာရောက်တလုံးနဲ့လှုပ်စေခြင်းတဲ့ဆိုတဲ့ဥစ္စာကိုယနေ့ဖြင့်ပေါ်ပါပြီဘာကိုသာလှုပ်စေခြင်းတဲ့ဝါရင်ခန္ဓာကြီးကဘယ်လိုပြောလာမလဲဒုက္ခဒုက္ခသစ္စာပဲလို့ခန္ဓာကပြောလိမ့်မယ်သမုဒိယသစ္စာလည်းကျုံးမရှိတော့ဘူးလို့သူပြောမှာ။မှန်ပါဗျာ။နိရောဓသစ္စာလည်းကျုံးလာပါပြီလို့ပြောမှာ။မှန်ပါဗျာ ဥက္ကမဂုတ္တအောင်ကဘွားရုံပဲမှန်ပါဗျာရှင်းမလားရှင်းပါဗျာဂုတ္တအောင်ကဘာပါလဲဘွားရုံပါဗျာဂိုင်းဒါဖြင့်ဥက္ကမတို့ဆန်ဆက်ပါမြင်မှုပါလိမ့်မယ်နော်ဆန်ဆက်မှာဘိုင်လာအင်ဂျင်နာမောင်းပေးုံမမောင်းတဲ့လူကဟုတ်လားကိုစဘာကနေပြီးစဘာခွန်ခွာဖို့လေအင်ဂျင်မောင်းတဲ့လူကမောင်းရုံကမောင်းနေသူ့ဟာသူ့ခွာသွားတာပဲမှန်ပါဗျာဒီဖွဲတွေဒီပေါ်မှာပါတဲ့ဖွဲတွေကြောက်နေပုတ်တိုက်သွားတာလဲ သူ့ဟာသူ့ဘောတိုက်စကွဲနဲ့ဆံလုံးနဲ့ခွဲသွားတာကိုအဲ့ဒီဆိုတန်ကြသွားတာရောနှုတ်ဝန်ကျွတ်တော့လောက်ကအင်ဂျင်မောင်းယူမယ်ကျွတ်တော့လောက်ကဘာပါလဲအင်ဂျင်မောင်းပါပါတဘာကွဲပါလေဆူတောင်းအောင်မှာလားတောင်းပါပါအဲတဘာလေးဖြူအောင်ကြောက်နဲ့ဖွဲကြောက်နဲ့ဆံနဲ့တိုက်ပါစေလို့ဆူတောင်းအောင်မှာတောင်းပါပါအဲစကွဲနဲ့ဆံလုံးဒီဆံနဲ့ခွဲတော့ပါစေလို့ဆူတောင်းအောင်မှာတောင်းပါပါကျွတ်တော့လောက်ကဘာပါလဲ စမွန်အင်ရင်လေဟုတ်ပဲအဲ့ဒီတိုင်းကျွတ်တို့ကဖြစ်ပြပွားဖို့အလုပ်တစ်ခုပါဒါကျွတ်တို့အလုပ်သမုဒိယဒေသပါပါလေဆူတောင်းဖို့ပါလေပွားတဲ့ဟာတွေပွားတာကလုပ်တော့မှာပဲမနဲ့အင်ရင်လေတာကအကုန်လုပ်သွားသလိုပေါ့ဗျာသူကလည်းဆက်နေဆိုတော့သိရပေါ့ဗျာအင်ရင်လေကိုလေတဲ့ဆုတ်ခွာတဲ့ဆက်ကခွာမှာပဲရေမသိတဲ့ဆက်ကတက်မှုတိုက်မှာပဲ ဖြတ်တဲ့ချက်ကရောဖြတ်ပါဗျာဒါဥပါရံတော်ဝင်လားဥပါရံတော်ဝင်အင်းဉာဏ်လည်းဖို့ပဲရှိရှိတယ်မှန်ပါဗျာသဘောကျပါလားဒါဖြင့်ဒကာဓမ္မတို့ဒကာဓမ္မတို့လောက်ကလည်းဘာလို့ရမှာတော့ပြည့်ပြည့်တရားနာလည်းကြာပါပေါ့အရှင်ဘုရားဤကောင်းလေးကတလုံးနဲ့ပြေးစမ်းပါဆိုတော့ဒကာဓမ္မတို့ခန္ဓာကိုယ်ရဲ့ဖြစ်ပြလာတာဘွားယုံပဲမှန်ပါဗျာ ရိပ်မိပါလားရိပ်မိပါဗျာခန္ဓာကိုယ်ရဲ့ဖြစ်ပြလာရင်ဝါပါပါဗျာဖြစ်ပြကလည်းအနာများရှိသေးရဲ့မရှိပါဘူးအဲမရှိတာကိုကျတို့ကပြစ်ပြီးပြက်ပြီးပြစ်ပြီးပြက်ပြီးလို့ဗဇက်ကတောင်မမြည်ပါနဲ့မြင်းနေပြီးတာပဲမြင်းနေသမာဓိတိဖြစ်သမာသင်္ကပ္ပပါလာတာပဲသတိဝရိယတွေလည်းဥတ္တလို့ဒါမြင်တာပဲသီလကလည်းလုံးနေတာပဲဆိုနိုင်ကြဆိုနိုင်ပါဘူးအဲ့တော့ကျိုးတဲ့လောက်ကဒုက္ခသစ္စာဖြစ်ပါစေသတည်း မဆိုင်သမုဒိယဒေသပပြောပါလို့ဤမဆိုင်ဘူးလားလို့ကောင်းမလားဘွားရမရဒေသကလောက်သွားမယ်ဒီတုကဘွားရုံပဲအင်ဂျင်လေဖို့ပဲရည်ရှိတယ်ဒီတုကဘွားရုံပဲဒကာရမတို့သဘောပါကြဩဒါဖြင့်ဒီဒကာရမတွေမှာဩဘာများလောက်ရမှာတော့အောင်းမင်းတယ်အခုတော့ခန္ဓာကိုယ်ထဲမှာရဟန်းရဟန်းနေရာဖြစ်ဖြစ်ရှုနာရင်နာရင် အင်းလောဘလေးဖြစ်လာရင်လောဘလေးဖြစ်ဖြစ်အင်းဒေါသလေးဖြစ်ရင်ဒေါသစိတ်ကလေးဖြစ်ဖြစ်ရှုလိုက်ရင်အမှန်တန်မြဲရှိနေရင်နိုင်တဲ့စိတ်ကလေးပေါ်လာရင်ဒီလိုဖြစ်ဖြစ်ရှုနေတော့ဖြစ်ဖြစ်ရှုနေတော့ဖြစ်ဖြစ်ကခန္ဓာဖြစ်ဖြစ်ဟုတ်လားရှုတာကပွားနေတဲ့မဲရှုတာကဘာပါလဲပွားနေတဲ့မဲလို့ဆိုတော့ခင်ဗျားတို့ကပွားစရာကိစ္စတွေကလည်းမနေတော့ဘူးမနေပါဘူး လာတိုင်းမှာဘဝနေမယ်ဆိုလို့ရှိရင်တရားဓမ္မတို့သမီးတို့ဒုက္ခသစ္စာကြီးမြန်မြန်ဖြစ်လာမှာပဲသမုဒယသစ္စာမြန်မြန်ပါပြီးမြန်မြန်ပြောက်မှာပဲရှင်းမလားအင်းဒါဖြင့်တရားဓမ္မတို့ထဲပဲရစီအောင်တဲ့ဘာထဲရမလို့ဆိုတော့ဒီညာလေးပွားပါများလို့ရှိရင်ဖြင့်ညာဥက္ကမောထက်လာတယ်လို့မှတ်လိုက်ပါဘုရားပွားပါများရင်ထက်ပါဘုရားဒါဖြင့် ထဲလာတော့အရင်တော့လောကီမဲ့ဆက်ကြတဲ့ထဲလာတော့ဥပါဒံလောကုတ္တရာမဲ့မှန်ပါဗျာဆက်ရတော့ဗာမဲ့ပါလေလောကုတ္တရာပါဗျာဟာတခါလဲဆက်ကြတဲ့ထဲအောင်လုပ်လိုက်တဲ့ခါကျတော့လောကုတ္တရာဗျာဒါဖြင့်ပြီးရင်အဲ့ဒါသောတာပန်တည်တာပဲလောကုတ္တရာမဲ့ပြီးဖိုးလာတာပဲမှန်ပါဒါဖြင့်ကျွတ်တော့လောကဘွားပါများရင်လည်းမက်ကထက်ပြန်ပြီးမှန်ပါဘယ်လိုဆိုကြပါဘွားပါများရင်မက်ကထက်ပြန် သူကမောင်ရသူကိစ္စကြမ်းတယ်လို့ဒါလေးနောက်ထပ်ဆက်ပြောတော့နော်မှန်ပါဘူးအရင်တော့သူကရင်လုံနေတယ်မှန်ပါသမုဒိယသစ္စာကိုပအောင်ပြောင်းအောင်လုပ်တာလဲပွားမှုမဲ့ကိစ္စမှန်ပါဘူးခန္ဓာကြီးဒုက္ခသစ္စာဖြစ်လာအောင်လုပ်တာလဲပွားမှုမဲ့ကိစ္စပွားမှုမဲ့ကိစ္စနေရတဲ့သစ္စာကြီးပေါ်ပေါက်လာတာရောပွားမှုမဲ့ကိစ္စသူကလည်းတဘောနဲ့ပွားနေတော့သူလည်းပွားရင်ပါဖြစ်လာတယ်လို့မေးတော့ပွားရင်ဖြစ်လာတယ် မဂ္ဂသစ္စာဘာပါလိမ့်နေရလဲ။အော်ပွားရင်ထွက်လာထွက်လေလေတရားဓမ္မတို့ထွက်လေလေကိလေသာကုန်လေလေ။ထွက်လေလေဒုက္ခမှန်းသိလေလေ။ထွက်လေလေတရားသစ္စာကိုရောက်ဖို့နီးလေလေမျက်မှောက်ပြုနီးလေလေ။ဒါပြန်ကျုပ်တို့ကိစ္စတရားဓမ္မတို့တရားနာတယ်လဲကြာကြပြီ။တပည့်တို့ဘာလို့ရမှာတော့နောက်မမေးနဲ့တော့။ခန္ဓာကိုယ်တော့မှပေါ်ပြီးဖြစ်ပြက်ကိုကျွတ်တော့ပွားနေုံပဲ။မှန်ပါပါ ဝါယမတန်နဲ့ဉာဏ်ပါဖြစ်လာမယ်။အဲထွက်လာတယ်ဆိုတာလောကီကလောကုတ်ဖြစ်တာ။ဥက္ကမောင်ထက်တယ်ဆိုတာသူထွက်လာတယ်လောကီကလောကုတ်လည်းဖြစ်ပါရောတန်ကိလေသာပါရတာပျောက်ပြန်ရော။နိရောဓသစ္စာဖုံးကွယ်နေတဲ့အဝိဇ္ဇာကြီးကလည်းဒကာဓမ္မတို့ဖုံးရတာနေပြီးကာလကျွတ်တော့ထက်တာနဲ့ဗတိဖုံးကြီးဖွင့်နိုင်တာပဲ။မှန်ပါဗျာ။သဘောကျ။ကျပါပါ အင်းငါကခန္ဓာထင်းနေတာကြီးလေငါသူထင်းနေတာကြီးလေပွားပါများတာနဲ့ဒုက္ခသစ္စာလို့ပဲပိုင်ပိုင်နေနေသိတာလေထက်လို့ပဲမှန်ပါဗျာဒါရင်မဲ့ဒီဘယ်နှကိစ္စလုပ်ပါလိမ့်ငါဓမ္မတို့လေးကိစ္စသူဟာသူလည်းထဲအောင်လုပ်သည်သမုဒိယသစ္စာကိုလည်းပယ်နိုင်သည်ဒုက္ခသစ္စာလို့လည်းပိုင်ပိုင်နေနေသိနိုင်သည်နိရောဓသစ္စာလည်းသူညာအောင်ရအောင်တွန်းနိုင်သည်သဘောကျကြပါဘူး ဩဒါဖြင့်ဒကာရမတို့အလုပ်ပါဘာလို့ရမှာပါလဲကရှည်ရှည်မပြောကြနဲ့ဖြစ်ပြက်သွားရုံပဲဒကာရမတို့ဘယ်လိုမှတ်ကြဖြစ်ပြက်သွားရုံခန္ဓာရဲ့ပေါ်လာတဲ့ဖြစ်ပြက်ဘာလို့อ่ะအဲဖြစ်ပြက်လာတိုင်းလာတိုင်းသာပွားကောင်းပြီဒါဖြင့်အရှင်ဘုရားလောက်ကတပည့်တော်ကကမသိမချင်းများလောက်ရခက်ကြီးပါလားလို့ခင်ဗျားတို့ကလည်းထင်ရင်ထင်နေမယ်နော် မသိမချင်းလောက်ရမှာလားဆိုတော့ပြင်းသွားလိမ့်မယ်ဥက္ကမောင်ကြီးမှန်ပါဗျာတရားဓမ္မတို့အကန့်အသတ်ရှိပါလေဘယ်လိုမှတ်ကြမလဲအကန့်အသတ်ရှိတယ်တဲ့တရားဓမ္မတွေရနော်အကန့်အသတ်ဆိုတာဘာပါလိမ့်မလို့ဆိုတော့ရရကိစ္စရှိသေးတယ်ပြောတာမှန်ပါဗျာဘုရားဘာပြောတာရဖို့အချိန်ရှိပါတယ်မှန်ပါဗျာရဖို့အချိန်ရှိပါတယ်တဲ့တရားဓမ္မတို့ညံမထဲခင်ဘွားညံထဲလို့ နိရောဓသစ္စာဆိုတာကြီးကိုညာအောင်ရောက်လာပြီဆိုလို့ရှိရင်ဖြင့်အဲ့ဒီညာအောင်ရောက်တာနဲ့သာနေတော့ဘာမှမပွားနဲ့တော့ညာအောင်ရောက်လိုက်မပွားနဲ့တော့ညာအောင်ရောက်လိုက်မပွားနဲ့ပွားဖို့ကလိုသေးလားမလိုပါဘူးနိဗ္ဗာန်ကျတော့အာယုံပြုံပဲဥပါရင်ကြီးမှန်ပါဗျာပွားနေဖို့မလိုပါဘူးရှင်းမလားဒါဖြင့်ဩတို့ဘလောက်တရားပွားမှာတော့ဆိုတော့အဖြစ်ပြည့်တွေဆုံးသွားတဲ့ဆုံးသွားလို့ ဒီနေရာနိဗ္ဗာန်ပေါ်လာတဲ့အချိန်ရောက်အောင်တို့ချိန်ရောက်ရင်တို့ဝမ်းမှုရဆဲလို့ပဲဘယ်လိုဆိုကြပါဝမ်းမှုရဆဲဖြစ်ဖြစ်ဆုံးသွားရင်ဝမ်းမှုရဆဲပြီးအဲ့ဒါဒီတိုင်းနဲ့နေလိုက်တော့နိဗ္ဗာန်အောင်ပြုပြီးသာသာနေလိုက်ပါတော့ဘုရားမောင်ကျင့်납ပါလားဒါဖြင့်အကားအသမရှိဘွားရမှာလားဒကာရမတို့မရောက်ခင်လေးဘွားရမှာလားမရောက်ခင်ဘွားပါဘုရား ဘောကြကြအကန့်အသတ်မရှိဘဝနေရရင်လည်းခမည်းတော်ခက်ပါလိမ့်မယ်ဒီလိုမဟုတ်ပါဘူးတရားဓမ္မတို့အကန့်အသတ်ရှိပါတယ်ဘယ်လိုမှတ်ကြမလဲဖြစ်ပြမဆုံးငင်တော့ဖြင့်ဖြောဆိုဖြစ်ပြချုပ်သွားလို့နိရောဓသစ္စာဆိုတဲ့ဒုက္ခချုပ်တဲ့နိဗ္ဗာန်ကြီးပေါ်လဲပွားမနေနဲ့ဥက္ကမောင်ရကြည်တာနေတော့ ပွားမနေနဲ့ဘာလုပ်နေကြည့်နေဆိုတော့မျက်မှောက်ပြုနေတော့ပြောတာဥဇာရင်ကျင်း납ဗလားဩဒါဖြင့်တို့လောက်ဟာပထမပွားမှုလောက်ပါလေတို့ပြင့်နံပါအလုံးမှန်ပါပါနောက်ပွားလို့ဆုံးတဲ့အခါကျတော့ကြည့်နေဖို့လောက်ဟာနှစ်နံပါအလုံးဆိုရင်သံဃာမထွက်တဲ့လောက်တာမှန်လားမှန်ပါပါ ရှင်းမလားရှင်းပါဘယ်လိုမှကြမလဲသံဃာမဆက်တယ်လို့ဆိုတော့ဥစ္စာကိုမျက်ရှုဝေးသလားမဝေးပါဘူးခင်ဗျားတို့ကိုကလမ်းသွားကသုံးအောင်ကိုမသွားဘူးတော်ချမ်းလှဲ့လာပြန်ဖြစ်ပြက်ကလေးမြင်လိုက်အင်းဒီမဲ့ကိစ္စရှိသေးထားလို့လို့ပါအောင်မဲ့ဖြစ်ပြက်ကပျောက်သွားပြန်မှန်ပါဘူးဒါပျောက်သွားပြန်လည်းပင်ကြရဒီချိန်ကြရထားလို့ပြန်တော့ဖြစ်ပြက်ကလေးတွေ့ကျင်လည်းတွေ့မှာမတွေ့ကျင်လည်းရှင်လည်းပါရမီဖြည်းဖြည်းစုအောင်မှာပဲဆိုရလိုက်ပြန် အဆုံးကိုမသွားဘူးရင်းမိလားအဆုံးကိုမသွားတော့ဘုန်းကြီးတို့ဓမ္မတွေကတဘွားနဲ့ဘွားနေရတဘွားနဲ့ဘွားနေရတာတို့ကပါရမီမရှိလို့လားဆုံးအောင်မသွားလို့လားအဲဆုံးအောင်မသွားတာကိုမြတ်ရွှေတဲ့လူကြီးကိုတက်တဲ့လူကြီးကပါရမီကဒီလောက်ထမာရဲ့ကိုကနောက်ထုတ်တာလည်းထဲမပြောဘူးသဘောကျပါရမီကဒီလောက်ထမာရဲ့လေဆိုတာလားကိုနောက်ထုတ်လို့ပါရမီက မလိုက်တာလားပါရမီကတော့မင်းဟောဒီဆရာတော်သမားမရှိဘူးငါပို့ပေးပြီပြီလုံနေကြရင်လည်းမင်းရပြီမဟုတ်လားအဲ့ဒါငါပါရမီတာဝန်ကုန်ပြီဆိုပြီးပါရမီကတော့ချုပ်သွားပြီခင်ဗျားတို့ခင်ဗျားတို့သွားပြီတော့ဆိုပြီးလွတ်လိုက်တာရောက်အောင်မသွားလို့ပြန်လာမှန်ပါဗျာတပည့်ကြဒါနဲ့ဘုရားခင်ကိုရမေကြီးကပြောရှာတယ် ပုံနာတယောက်ကမေးတယ်ပြီးတယ်လို့ဘုရားတဲ့ပုံနာများမှာဘေးရင်တင်တာဟုတ်ပြခဏစတင်ရပါတယ်တဲ့တစ်တင်နှစ်ကဲနောက်ကြတော့30 20 30 20ကနေပြီး30ပါးနဲ့မြောက်20ပါးနဲ့မြောက်နောက်30ပါးနဲ့စ20ပါးနဲ့စပထမတော့တစ်နှစ်ကစသင်ပြီးတော့အပေါင်းလို့သင်ပြီးတော့မှမြောက်စသင်အမျိုးမျိုးတွေ့တော့အစဉ်အတန်းနဲ့သင်ရပါတယ်ဗျာတဲ့အဲ့ဒါကြောင့်တပည့်ရတို့ပုံသားတွေမှာဝေဒင်အစအဆုံးတတ်ကြတယ် ရှင်ကြီးကောဓမသင်နေတဲ့ပညာရောဒီလိုမျိုးအစဉ်တိုင်းမျိုးပပါရဲ့လားမေးတာပဲမှန်ပါဗျာဘုံနာကမေးတာမှန်ပါဗျာခေါကနကနမောကလနာဘုံနာဆိုတာက तू ကမေးတာဟာရှိတယ်ကွာတဲ့တို့လည်းအစဉ်ရှိတာပဲကွာဘုရားရှိတယ်လောကီမှာဘုရားမကွာဆိုတော့မြင်းကိုပထမတစ်ဆက်ခွနာရင်သင်ရတယ်ကွာပြီးတော့မှအဲကုန်းစီတွေပါတွေတင်ဖို့သင်ရတယ်ကွာပြီးတော့မှစီးပြီးဒီကလာရှည်တော့နောက်ဆုံးသင်ရတယ်ကွာအဲ့ဒီလိုအမျိုးမျိုးသင်ရတယ်လို့ငါးဤတပိသားတွေလည်း ရှိကသီလလုံခြုံဖို့ရင်သင်ရတယ်ကွာဘောကြဒါကြောင့်တရားဓမ္မတွေရောက်လာတဲ့ဆိုသီလပေးတာလည်းခင်ဗျားတို့သီလပါပြီဒါမှတပည့်တရားရောက်လာတဲ့ဆိုအစအစသင်တာသီလပေးရစသင်သီလလေးယူရအောင်စသင်ပြီသီလလေးလုံခြုံသင်ပေးတာပဲဘောကြသီလလုံးရုပ်ပြီးကြလားဘာတင်ပေးဆုံးလို့တရားဓမ္မတွေမေးတဲ့အခါကြလို့ရှင်းဖြင့် မဲခင်၅ပါးနဲ့ပွားလို့ဆိုတာလေးမသိဘူးလားသိပါပါဗျာအဖြစ်ပြရှုဆိုတာအဲ့ဒါအင်္ဂလိပ်တွေဘာတွေဘယ်မှမသွားစီနဲ့ဟေးဖြစ်ပြပဲမင်းမြအောင်လုပ်နေဟာဆိုပြီးကြလားတဲ့အိန္ဒိယသံဝရသီလတွေလုံလုပ်ပေးနေတာမှန်ပါဘာကြကြပါအခုတော့မှသွားတိုင်းလာတိုင်းနေတိုင်းတိုင်းတိုင်းတော့တရားဓမ္မတို့ဘယ်ခါကာလမှဖြစ်ပြမလို့ရှိနေလို့ကမသိဘူးမှန်ပါအဲ့ဒါအစဉ်တိုင်းသင်လာတာပဲမှန်ပါ နောက်ကြရတဲ့ဓမ္မတွေဖြစ်ပျက်ကိုခမည်းတော်တာဝန်ကပွားတာနေတော့သမှုရိယတပ်ဖို့လဲသူလုတ်သွားလိမ့်မယ်ဒုက္ခကိုပိုင်ပိုင်နေနေသိဖို့လဲနေနိဗ္ဗာန်မျက်မှောက်ပြီးဖို့ရောအဝိဇ္ဇာကြီးကိုဒုရယ်ကြီးခွာအောင်လုပ်ဖို့ရောသူရောအဝိဇ္ဇာဒုရယ်ကြီးကိုလည်းပေါအောင်ပေါအောင်လုပ်မှလဲဥက္ကမောင်ဒီပွားများမှုကလုပ်ပါပွားများမှုဉာဏ်ကထက်သွားတာထားမြောင်မလုပ်ဘူးလားကဲတို့လည်းဒီလိုအစဉ်ရှိတယ်ကွာ ဒါနဲ့ခုနကလည်းရှာရှိတယ်။ဒါရင်ရှင်ဘုရားလူကြီးသားမိတယ်ဒီလိုဆိုတော့နိဗ္ဗာန်ရောက်တာပေါ့။ခုနကလည်းသိတပည့်တော်လူကြီးသားမိတယ်လည်းဒီလိုဝေဒင်ဆုံးကိုင်းတိုင်အောင်တတ်မြောက်တာပဲ။ဒါရင်ရှင်ကောမမသိလို့မေးပြရစီ။မသိလို့မေးပြရစီ။ရှင်ကောမဒီလိုပရမသီလသမารိပညာအနေနဲ့အစဉ်တိုင်းသင်လိုက်ပါတယ်။သင်လိုက်တော့ဒီလူတွေအကုန်နည်းများနိဗ္ဗာန်ရောက်ကြတာ။ရှာရှိလာတာ။ အကုန်များနိဗ္ဗာန်ရောက်ကြသလားလို့ဆိုတော့ဒီလိုกว่าတဲ့ဘုံနာရဒီလိုရှိတယ်กว่าလူတယောက်ကိုတဲ့လမ်းမသိလို့မေးတယ်တဲ့သောတိပြီဘယ်မှလုံးလို့သူကမေးတယ်တဲ့လမ်းမှာတွေ့လို့သောတိပြီသိတယ်လို့ပြောတယ်ဒီကနေတော့ရေကန်တွေ့လို့မရေကန်ပြီးတော့တောက်တော်လို့မတောက်ကကြော်သွားလို့ရှိရင်ဖြင့်တိုင်းကြီးတွေမြင်ရလေမြင်ရလို့ရှိရင်ဘယ်ဘက်ကလှည့်ဝင်အဲ့ဒါသောတိမျိုးပဲပြောတော့ပြောတာပဲတဲ့ပြောမှပြော냐တယ်သူကတော်တော်ဝင်တဲ့ကဖြင့် မျက်စိလဲနေတဲ့လူတူတယောက်ဆိုရင်အဲ့ဒီတောက်ထိပ်ပြီးတော့ရောင်းမှမဟုတ်ဘူးကွာနောက်တာပြန်ဆုံးမှာပဲတဲ့အဲ့ဒါတပိသမီးဆိုတာနားထောင်လာလည်းရှိတယ်တဲ့နားမထောင်လာလည်းရှိတယ်အကုန်ရောက်တယ်လို့ငါတောင်းမခံဘူးရင်းမိဗလားရင်းပါဗျာဒီလေတရားဓမ္မတွေခင်ဗျားတို့ဘွားပါဘွားပါဆိုလို့ဘွားညာဆိုလည်းခင်ဗျားတို့ကတော်တဲ့ရောက်မျက်စိလဲဆိုအိမ်ကြီးကကိလေသာတော်တဲ့ရောက်သွားပြီဆိုတော့မျက်စိကလဲလဲထွက်တာ မှန်ပါဗျာရိပ်မိကလားအိမ်ဟာကိလေသာတောနဲ့တူတယ်နော်အိမ်ဟာကိလေသာတောဆိုတော့ဒကာဓမ္မတွေကဘုံနဲ့မယုံဘူးနော်ကိုယ်အိမ်မှာရှိတဲ့ပစ္စည်းကဘယ်လေးဟာဖြင့်အသုံးချလို့မဖြစ်တာလို့ရှိသေးရဲ့မရှိပါဘူးဒါဖြင့်အကုန်ကိလေသာကအကုန်ခင်းတာမှန်ပါဗျာဘယ်ဟာလေးမှသူကအသုံးချမဖြစ်တာဖြင့်အိမ်မောကိုမထားဘူးမှန်ပါဘူးအကလေးရှိပြန်တယ်ဒါလေးပြစ်လိုက်တော့မယ်လို့ပြောရင်အမလုပ်ပါနဲ့ သူ့နေနဲ့သူသုံးအောင်ပါဟမ်ဒီတိုင်းမနေဘူးလားအဲဒီတိုင်းနေတော့ဒီရတောင်လေးတွေလည်းအလကားပါပဲဆိုမဟုတ်သေးဘူးနှွေးကြတော့သုံးရသေးတယ်ဆိုတော့နှွေးတနာကရှိသေးမရှိပဲဘူးလားအဲ့ဒီလိုနဲ့အိမ်ပေါ်မှာပြည့်စရာကိုပါရလားမပါဘူးဗျာတပည့်ကြအဲ့တော့အိမ်မရောက်သွားလို့ရှိရင်ကိလေသာတဏှာတောထပြီးဒီကလာနေတာနဲ့ခொနဲ့ကဒကာရမတွေဖြစ်ပြလန်းကိုလိုက်သေးရလားမလိုက်ပါဘူးမလိုက်တော့သူကိလေသာတောပဲပြန်လှည့်မှန်ပါဗျာ ပြန်လဲလာတော့ကပုံနာတဲ့ငါတို့ဒီသမီးတွေဒီလိုပဲကွာလမ်းတော့သာဝတိပြီးတော့ပြလိုက်တာပဲတို့ကသူကအဆုံးမလိုက်တော့လည်းမရောက်ဘူးကွာရိပ်မိမလားအဲ့တော့တို့မှလည်းအစဉ်ရှိပါတယ်လို့သွားတဲ့ပုဂ္ဂိုလ်ပေါ်မှာအကျော်မှီးနေတယ်ရှင်းမလားရှင်းပါဗျာဘုရုပေါ်မှီးနေတယ်အဲဒီမှာလည်းဘုန်းကြီးကတော့တရားဓမ္မတွေတရားဓမ္မတွေဖြစ်ပြသပွားနေသီလလည်းခင်ဗျားတွေလုံညုံပါတယ်သမာဓိဆိုရယ်လည်းခင်ဗျားတွေလုပ်တဲ့အထက်ပါတော့ပါပြီ ပညာဆိုတာလည်းဖြည်းဖြည်းချင်းရင့်ပါလိမ့်မယ်မပြောလားဗျာပြောပါပါရင့်မဲ့ကြရင်ခင်ဗျားတို့ကကိလေသာတော်ရဲရောက်သွားမျက်စိလဲရရင်ဒါကြကြလို့ရှိရင်လည်းဖြင့်ကြောက်သာကိစ္စနာကိစ္စမလွဲသာတဲ့ကိစ္စမရှောင်သာတဲ့ကိစ္စဥက္ကမုံရှုပ်လာပြီဒါတွေကကိလေသာတော်ရဲရောက်သွားတဲ့အခါရှေ့တို့ရလာပွားတဲ့ကိစ္စနောက်ပြန်ဆုတ်တာနောက်ပြန်ဆုတ်တာအဲ့တော့ငါးရီတန်ကြီးတဲ့တချို့တော့ဖြောင်းဖြောင်းသွားတယ်ကွာတယ်မှားတယ်တိုင်းသွားတော့သောတိပြည်နဲ့တူတဲ့နိဗ္ဗာန်ရောက်ကြတယ် ချို့လူသားမျိုးတွေကြားတယ်လားသွားတဲ့တိုင်းကမှတ်လည်းမထားတာကတစ်မျိုးသွားတဲ့နေရာမှာသူကမျက်စိလဲတာကလည်းတစ်မျိုးအဲ့ဒီအမျိုးမျိုးတွေကြောင့်ငါဣတိပိသားတွေမှာလည်းတချို့တော့ရောက်တယ်တချို့မရောက်ဘူးလို့ငါတောင်းခံတယ်ဖြေတယ်မဟုတ်လားဖြေတယ်ပါစတယ်မုံတော့သူလည်းအစအဆုံးမှာရှိတာပဲဆိုတော့ဘုရားမဟောလားဟုတ်ပါဘူးဒါရင်ဒကာဓမ္မတွေကဒီထဲမှာခင်ဗျားတို့ကမနေကောင်းတဲ့အရာ မသွားကောင်းတဲ့ခကြီးရဲ့လို့လည်းခင်ဗျားတို့ကမသိဘူးမနေကောင်းတဲ့အရာဆိုတာအဖြစ်မင်များတဲ့နေရာမှာမသွားကောင်းတဲ့အရာဆိုတာဒီနေရာရင်သွားလို့ရှိရင်သူတော်ကောင်းလို့မေ့မယ်နေရာဆိုတော့ခင်ဗျားတို့ကမနေကောင်းတဲ့အရာပြောတယ်မသွားကောင်းတဲ့အရာကိုမြန်မြန်ပြေးတယ်အဲ့ဒါကြောင့်ဘုရားဟောတော်မူတာကဒီရှောင်းဒီဒီနေရာကြရရှင်ဘယ်ညာခွဲပြီးကာလညာသာလိုက်ဘယ်မလိုက်နဲ့ဆိုတဲ့လမ်းတွေကလည်းမျိုးပေါ့ဗျာ အဲ့ဒါခင်ဗျားတို့ညာနဲ့ပဲတွေ့ဘယ်လဲပဲဦးမလီညာဖြစ်ပြီးပေါ့ဒီလိုတော့ဖြစ်ဖြစ်မိစ္ဆာရိလံကိုတော်တော်တော်ပြီးသမာရိလံကိုခမောဖြစ်ပြီးဘာလို့တော့ဒါကြီးတော့လောက်လိုက်ရတာပဲသေမထဲမတော့ဘူးသူကတွေ့ကြလားအဲ့ဒီလိုဆိုရတဲ့ပြစ်တွေကဒကာဓမ္မတွေဘုရားကသင်ဆရာကသင်ညာတော်လဲသူတောင်းလို့ဒီတဲ့တူတဲ့မြို့ကြီးကို အမှန်ဖြောင်းသွားပါရဲ့လားမှန်ပါဗျာနန္ဒခွာတွေ့ရင်မဘယ်နဲ့ညာဘယ်လိုက်တာများတော့ ဘယ်လိုက်တာများနေလဲစိတ်ကြီးဆန်းကြီးတွေ့နေလို့ရှိရင်လေဒီနေရာရိတ်ခိုတော့မယ်ဆိုရင်ခင်ဗျားတို့ကနေခြင်းနေဦးမှာဒီဟာတွေကြော်သွားရတယ်ဆိုတာသဘောကျဒီပါဥစ္စာညာညာဖြစ်နေတယ်ဆိုလို့ရှိရင်ဒါတို့မေတ္တာဖို့တာတွေပဲဆိုပြီးဒါညာညာရှောင်းရမှာဘူးမှန်ပါဗျာဥပမာဒါစိတ်ကြီးမြန်ကြီးတွေတွေ့ပြန်တယ်လေသူတို့ကရိတ်ကောင်းတယ်ဆိုခိုးနေတာမှန်ပါဗျာ ဘယ်ရောက်တော့မလို့မြန်မရောက်ပါဘူးရောက်သေးရလားမရောက်ပါဘူးအဲ့ဒါနိဗ္ဗာန်မရှိလို့မရောက်တာလားသွားတဲ့လူအသိဉာဏ်လို့မရောက်တာလားကိုကိုယ်ကောက်လို့မရောက်တာလားဆိုတာကြဲခါကိုကိုယ်ကောက်လို့မရောက်ပါဘူးတော့လာပြီတလောက်သိရင်ခင်ဗျားတို့အများကြီးကြော်သွားပြီရှင်းမလားဒကာရမတို့နိဗ္ဗာန်မရှိလို့မရောက်တာလားမသွားလို့မရောက်တာလားသွားပါရဲ့နဲ့ကိုယ်ကောက်နေလို့လားသွားပါရဲ့ကိုယ်ကောက်လို့လားဗျာဘုရားသူများကိုယ်ကောက်တာရေးမရှိဘူးနော် ရှိပြီဗလားအသက်ကြီးတဲ့လူတွေကိုယ်ကောက်တာကဘာတော့သာမဆိုးဘူးလားသူမျိုးရှင်းတယ်လို့လို့ရှင်းဖြင့်နောက်လူကအဲခင်ဗျာကြီးရကြီးပြီမျိုးရှိတယ်လဲနေတယ်လို့လာပြမဲ့လူကအရောက်နှေးသွားရင်အသေးဆုံးမယ်ဟုတ်ဘူးလားကျန်တဲ့ငယ်တဲ့လူကမျိုးရှိလဲနေတယ်ကနောက်လူတယောက်ကမျိုးရှိမလဲတဲ့လူတယောက်ကလာပြလို့ရှင်လက်ဆွဲပြလို့ရှင်သူက ချိန်ကြံသေးတယ်။ဒါပြန်အချိန်ကြံတဲ့လူနဲ့မကြံတဲ့လူဟာဒကာရမတို့ဘယ်သူကနေအဖြောင်းသွားဖို့အရေးကြီးတော့ဒီကအချိန်ကြံတဲ့လူတရားမှမပါဘူး။ရှင်းပြီလား။အချိန်ကြံတဲ့လူဘယ်တော့ရပါပါဘူး။ယနေ့လားနှစ်ပြန်လားဆိုတဲ့ခန္ဓာကြီးပဲ။ဘယ်လိုဆိုကြမလဲ။ယနေ့လားနှစ်ပြန်လားဆိုတဲ့ခန္ဓာကြီးပဲဆိုတာဥက္ကမောင်ရှင်းပြီလား။ရှင်းပါပါဗျာ။ကဲခင်ဗျားတို့ ခင်ဗျားတို့အသက်ရှင်နေတာကမ်းကြောင်လည်းအသက်ရှင်တယ်နော်ဥရုကြောင်ရောအာဟာရကြောင်ကောင်းပြီစိတ်ကြောင်ရောတချို့လေစိတ်ကတူတယ်နဲ့ရေထဲဆွင်ချလို့သေးတယ်စိတ်တက်လို့သေးတယ်လည်းရှိတယ်စိတ်ကောင်းလို့အသက်ရှင်တာလည်းရှိတယ်ပေါ့ဗျာအဲ့တော့အသက်ရှင်ခြင်းကြောင်းနေဒကာရမတွေ၄ကြောင်းရှိ၄ကြောင်းထဲမှာအချုပ်ချာရှာလိုက်တော့ဥပါဒံကံဟာကအချုပ်ချာတပည့်ကြကံဟာပါတော့ အဲ့တော့ကာရှုပ်ချာလို့ဥက္ကမောင်ကတော့သူကတ်ချင်တယ်ကတ်အစာမစားရင်ရှင်ဘုရားကံကဘယ်လိုထောက်ထောက်သေးမှာပဲအစာမစားရင်လည်းသူကတ်ချင်တယ်ကတ်မှာပေါ့ဗျာဆိုတော့မကတ်ပါနဲ့တဲ့တချို့ပြိတ္တာကြီးတွေတချို့ပြိတ္တာကြီးတွေမှာဥပါဒံဘုရားတဆူနဲ့တဆူကြမှာအစာကိုမစားရတဲ့ပြိတ္တာရှိသေးတယ်မှန်ပါဗျာရေမတော့ရတဲ့ပြိတ္တာရှိပါဗျာသိပါရဲ့လားလို့မသိပါဘူးဟောကံဟာရနဲ့ ဥက္ကမဘာဟာရလဲကံကမင်းမသေးရဘူးငတ်တန်ငါရှိကျင်တယ်ဆိုပြီးတခါတည်းအရှင်ရှင်ကြီးနဲ့ထားရတာရိမ့်မိဗလားအဲ့တော့ဒီထက်ဘုရုထက်ဆုံးတော့ကံထက်ဆုံးပဲဆိုတာသဘောကျအဲ့တော့ကမ္မဟာရလို့ဥက္ကမောင်ခေါ်သည်သဘောကျအဲ့ဒီကံနဲ့ခင်ဗျားတို့အသက်ရှည်တဲ့ပုဂ္ဂိုလ်ရှိတယ်နော် အဲ့ဒီကံမထောက်ပံ့လို့တူတဲ့ပုဂ္ဂိုလ်ပေါ့ရှိပါပါဗျာအဲ့တော့အဲ့ဒီကံကခင်ဗျားတို့ဘယ်တော့မှပြုထားတဲ့ကံတုံးလို့မေးလို့ရှိရင်ဖြင့် အတိတ်တုန်းကပေါ့ဗျာဒါပဲရှိခင်ဗျားတို့သက်ရှင်နေတာဘယ်တော့မှပြုထားတဲ့ကံမလေးအဲ့ဒီအတိတ်ဆိုတာကလည်းပြောစမ်းပါဦးလွန်ခဲ့တဲ့ဘဝကလားဟိုးဘက်ဘဝကလားဟိုးဟိုးဘက်ကဘဝတွေကလားဆိုတာခင်ဗျားတို့သိရလားမသိပါဘူးမသိတော့သူတို့ဒီကုန်မှုဗလားနည်းနည်းကြံတော့သလားအခုသက်ရှင်နေတဲ့ကံလေးကိုမသိနိုင်ဘူးမသိနိုင်တော့ဒကာဓမ္မတွေဒီလိုစဉ်းစားရတိုင်းတို့ဟာကံကြောင့်သက်ရှင်နေတာသိကြပြီ ဒီကံလည်းဘယ်တော့မှပြည့်တဲ့ကံဆိုတော့လေတို့ကလည်းမသိဘူးမသိတော့ကိုသူဟာတို့ကိုဘလောက်ကြအောင်ပဲနဲ့ဖြင့်ဆက်ပေးမလားတပည့်ကြအောင်ဆက်မလားမဟုတ်ဘူးညရင်ပဲသူမဆက်တော့ဘူးလားဘယ်သူသိကြမသိပါဘူးဗျာတချို့အဲ့ဒါမထနိုင်တာထင်ရှားပေါ့ဗျာမှန်ပါဗျာတပည့်ကြဒါဖြင့်ဒကာရမတို့ဘုန်းကြီးရှင်းရှင်းပဲပြောပါမယ်ဒကာရမတို့တလှမ်းခြေတော့ခြေတလှမ်းလှမ်းလိုက်ပြီညာဘက်ကကံကအဲလှမ်းလိုက်အောင်ကွာ ဒါကရှင်ခွင်လေးပေးလိုက်တော့ဟုတ်ရတယ်မရှင်ရလားဗျာမရပါဘူးဒုတိယလမ်းကြတော့မပေးတော့ဘူးဟဲ့ဆိုတော့ဒုတိယလမ်းမလမ်းတဲ့အချိန်မှာဘိုင်းဆိုလဲတာမရပါဘူးဗျာသဘောကျကျပါဗျာဒါကကျွတ်တော့လည်းမသိရဘူးလေသူကနည်းနေတော့ကုန်းသွားရကုန်းသွားဘူးလားပထမသလန်းတော့သူကြံတာလေးကဖွင့်ပေးလိုက်ဒုတိယလမ်းကျတော့ကံကကုန်းသွားတော့မပေးတော့တခါတည်းဒီနေရာတည်းတချို့ကပြောကြလေပြတ်သေးသွားတာ လေပြတ်တာမကံပြတ်တာရင်းနေကလားလေပြတ်တာလားကံပြတ်တာလားအမှန်လေလေကတော့ခမရတဲ့ဒီခန္ဓာကိုယ်ကြီးမှာသွားကြည့်အတုပဖြစ်တဲ့အခါထမ်းကြည့်နှိပ်ကြည့်ထင်ပြော့လားရှိလားရှိရင်လေရှိလို့သာမှလေရမပြတ်ဘူးရင်းနေပလားဘာပြတ်တာလဲကံပြတ်တာကိုခမရတဲ့ဘယ်နဲ့ပြောကြဩလေကကံနဲ့ရှာတယ်ကံကပတ်တာပတ်တာသဘောကျလား သံဃတ္တာဆိုတာရှင်းတတ်ကြဒါဖြင့်တရားဓမ္မတွေဒီနေ့ဒီကပြန်တဲ့အခါတရားလည်းအထုတ်ကြမထိုက်တန်တော့နော်ပြီးတော့အချိန်ကြလည်းအိတ်ကြမယ်အိတ်ဖို့ရတော့ဖြင့်ကံကပေးမှာနိုးဖို့ရမပေးရင်ခင်ဗျားတို့နိုးနိုင်မှာမနိုးနိုင်ဘူးမနဲ့သွားကြည့်လို့ရှိရင်ဖြင့်အေယမတ္တကမထားဘူးတဲ့ပြောရုံပဲ ။ဘာကြောင့်လဲဆိုတော့အိပ်ဖို့ရကံကတော့ပေးလိုက်တယ်။နိုးဖို့ရကံကြတော့ဥက္ကမောင်ကုံသွားတယ်။မကုံနိုင်ဘူးလား။ကုံနိုင်ပါဗျာ။မြင်ရရဲ့။အဲ့တော့ခမည်းတော်တိစ္ဆာရဲရှိတဲ့ငွေတော့ကြာကြာထားမိသေးတာ။မှန်ပါဗျာ။ဒီကံတွေကခမည်းတော်ကိုနေတိုင်းရှူဖို့ရှိုက်ဖို့ပေးနေရတာ၊သမင်းစားဖို့ပေးနေရတာဟုတ်လား။သူတို့လည်းဥပါရင်အတော်နင်းနေ။မှန်ပါဗျာ။နင်းမနေစဉ်းစား။မှန်ပါဗျာ။ဥက္ကမောင်ဘယ်လိုထင်တော့။မှန်ပါဗျာ။ နဲမနဲကိုတသက်သာရကလုံလောက်ပြောမယ်နော်နဲနေတယ်ဆိုတော့တသက်သာရကလုံလောက်ပြောမယ်ဒကာရမတို့နော်နဲနေတယ်ဆိုတော့ဘာကြောင့်လုံးဆိုတော့အင်းမျက်လုံးဟာငယ်တုန်းကမျက်လုံးကချီချီလေးနဲ့အခုနောက်ထပ်ထည့်ပေးတဲ့ကံကထည့်ပေးတဲ့မျက်လုံးကဒကာရမတို့အမွဲကြီးဖြစ်အင်းကားနဲ့တော့လို့ပေါ့ဘယ်နဲ့ဆိုကြအာယံဗလာတွေကြည့်လိုက်ပြန်လဲအရင်အာယံဗလာတွေ ရှိရှိသေးရှိကြသေးရလားရှိပါဘူးအခုအားရမလားအချက်နဲ့တွေမဟုတ်လားမှန်ပါဘူးဘယ်နဲ့ကြောက်မှာလဲမှန်ပါဘူးအင်းသဘင်လေးရှင်းရတော့ဖြူရင်မှောင်ညို့ပြီးအယောင်များထွက်နေရအခုတော့ဖြင့်ဖြူအောင်ပြေးနေတာဘာပါလိမ့်မှန်ပါဘူးကံနင်းနေလိုက်အဲ့တော့နဲတာတော့ခင်ဗျားတို့သိကြသားမသိကြဘူးလားနဲရင်ကုံတော့မလို့ဆိုတာကောသိကြပါဘူးခင်ဗျားတို့ကဒီလိုတွေးရလားမသိပါဘူးဩဖြစ်မှဖြစ်ရလေဗျာ နည်းနေတာတောင်ကုံကောင်းလို့မတွေ့ဘူးဆိုရင်ခက်သေးရေးပြီလားနဲတာဘာလို့ဖို့ပါလဲအဲရေးလေးနဲတာခင်ဗျားတို့ရေးမိတယ်ရေးလေးရေခန်းခန်းခန်းကရေကုံတော့မှာပဲ မပြောကြဘူးလားဒီမှာလည်းခန္ဓာကိုယ်တော့မှကံနေခမ်းပြီခမ်းပြီလို့ခင်ဗျားတို့မသိဘူးလားသိပါဘူးခမ်းလို့ရှိရင်ပြင်တို့မထားနိုင်တော့ဘူးဆိုတာမသိကြဘူးလားသိပါဘူးအဲ့ဒီကြောင့်လည်းတွေးလိုက်တော့ဒကာရမတွေဥပဒနာအချိန်ဆိုင်လို့တော်ပါမတော်ပါဘူးကံရေခန္ဓာနဲ့ခင်ဗျားတို့ငါးပါးမဟုတ်တော့မယ်အကျုံကြီးကျုံများတော့လည်းအဆုံကြီးဆုံဖို့မဖြစ်တော့ဘူးတပည့်ကြသူတော်ကောင်းနဲ့ဆရာတော်ကောင်းသမားကောင်းနဲ့အကျုံကြီးတော့ကျုံတယ်နိဗ္ဗာန်နဲ့အဆုံကြီးဆုံဖို့ရခင်ဗျားတို့က အချိန်ဆွဲနေတာနဲ့ပဲခမရတို့ပဲလလန်လဲပြီးဒုက္ခရောက်တော့မှန်ပါဗျာမဟုတ်ဘူးလားမှန်ပါဗျာသူဆိုင်ရင်အမှန်ရောက်เสียကောင်းပါလားမှန်ပါဗျာဒါကခမရတို့ကိုမြန်မြန်လုပ်စေခြင်းလို့ဘုန်းကြီးကတွန်းနေတယ်လို့အောင်းမေ့မနေနဲ့ကိုယ်မျက်လုံးနဲ့ကြည့်ဘုန်းကြီးကတွန်းလာလားကိုယ်မျက်လုံးဝဲလာတာလားဝက်ကံနေတာလားကားကုန်တာလားကားကုန်ရင်းနေပြီလားနာရှိကလည်းပဲတက်တက်လဲလဲဖယ်လာနေနေလေးထိုင်းအောင်လေးလာလားဆိုတာကိုဘယ်နဲ့ဆိုကြ အဲတဘောကုနာလေအဲစကန်လေးတွေဖြူရလေရောင်နေထွက်ပြီးဒီကလာနေလေလားနည်းနည်းညီအောင်လေးပြေးလာဗလားဖြူအောင်ပဲခမရလာဗလားနည်းနည်းတွေးလိုက်အဲ့တော့ဘာဖြစ်လာပါလိမ့်ကားနဲ့လာတော့သိကြဗလားလမ်းတော်ရဲ့ဆိုရှိကတမိုင်ခီလောက်မမော်ဘူးခုတမိုင်မှမြေကြီးမသွားနိုင်ဘူးဖြစ်ချင်းဖြစ်လာအဘာဖြစ်လာပါလိမ့်နေတာဘာဖြစ်လဲနေတာတော့ကုန်ကန်ကြီးလို့နေတာ ကုံတော့မယ်လို့နှုတ်ဆက်တာမဟုတ်လားမိလင်းကဒေဂန်ကြီးကြတော့တောက်လိုက်လင်းလိုက်တောက်လိုက်လင်းလိုက်မလာတော့ရဖုံးပါကြာတော့ဒီတောက်လိုက်လင်းလိုက်ခေးလိုက်ဇတ်သိမ့်တော့မသိဘူးလားဒီမှာလည်းခင်ဗျားတို့အမောလေးပြေလိုက်အင်းဘာသေးလေးကူပြီးစားလိုက်အင်းဘာလိုလိုနဲ့နင်းဒီဥစ္စာခင်ဗျားတို့ကလုံးမနေနဲ့တောက်လိုက်လင်းလိုက်ဖြစ်ပြီးသွားတော့မယ်ရိမ့်ပြီလား ဒုက္ခမသိချင်းဆွဲနဲ့နော်တရားဓမ္မတွေချင်းများဆွဲခြင်းသေးလားဟာဘုန်းကြီးရှိတာဒီအမှန်တကယ်နဲ့ထွက်နေတယ်ဟိုကိလေသာတော်တဲ့ကြရင်ဒီတတ်ကိုမလာဘူးလာသေးရလားအဲ့ဒီကြောင့်တရားဓမ္မတို့ခင်ဗျားတွေကလည်းမြို့သူတွေဆိုတော့သိပါတယ်ဘုန်းကြီးရှိတော့သူ့ချိန်နဲ့သူတော့ရုပ်လျှောက်ခဲ့တာပေါ့ဒီလိုပဲဖြစ်ရင်ဖြစ်သွားမှာဟုတ် ဟိုကြတော့လည်းတို့ဘုန်းကြီးနဲ့မှမဆိုင်ဘုန်းကြီးရှိမှလျှောက်တဲ့ဥစ္စာကမရှိဘူးဟိုကြတော့ဟိုနေအင်းဒီလိုနဲ့ခင်ဗျားတို့ကလည်းဆင်းကြီးကလဲတယ်သဘောကျပါလားတိုင်းတာဖြင့်ဃာရမတို့ဘုရားခင်ဗုဒ္ဓမြတ်ကြီးပြောတဲ့ဝတ္ထုကိုထုတ်ကြတယ်မဲ့အလောက်ဟာဃာရမတို့ဘာလောက်ပါလဲပွားတယ်မဲ့လောကပွားတယ်လို့မပွားရင်ကိလေသာလည်းမပါမပြောက်ဘူးဒုက္ခကိုလည်းပိုင်ပိုင်ခြားခြားမသိဘူး သမုဒယသစ္စာကိုလည်းမပန်းပြောက်ဘူးဒုက္ခသစ္စာလည်းမပိုင်းခြားနိုင်ဘူးနိရောဓသစ္စာရောမင်းလောကီဉာဏ်ကတော့လောကုတ္တရာဉာဏ်ဖြစ်နိုင်မှာမလားဘာကြောင့်တုံးဩဒါဖြင့်ဒကာရမတို့ပွားလို့ရှိရင်ဖြင့်သမုဒယသစ္စာလည်းပါပြောက်အောင်ဒုက္ခသစ္စာငါလို့ထင်နေတဲ့ခန္ဓာကြီးရဲ့ဒုက္ခသစ္စာဖြစ်သူဧကံရော ဘောကျနိရောဓသစ္စာဆိုတာလဲချက်ချင်းသူညာအောင်ရောက်ပဲရောက်ပါဘွားပါများရင်မက္ကသစ္စာဒီလောကီမက္ကလောကုတ္တရာမဖြစ်ရမယ်မှန်ပါဗျာဥက္ကမောဖြစ်ရမှာမသေးကြဘူးလားဒါဖြင့်ခင်ဗျားတို့အလောက်ကဘာလောက်ရမှာ မှန်ပါဘူးဘုရုအပေါ်မှာပွားရအဲခန္ဓာဖြစ်တဲ့အပေါ်မှာသဘောကျလားခန္ဓာဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းဖြစ်တိုင်းဘာလို့ဖြစ်ပြပြီးဖြစ်ပြပြီးလို့သိနေုံပဲအဲဒါဘာလို့ပါလိမ့်မလဲပွားတယ်လို့ဆိုတော့ပွားတယ်လို့ဒီဒကာဓမ္မတွေလောက်ရလိမ့်မယ်နော်ဒါကြောင့်ဘုရားကဥမာပြရှာတယ်ဥက္ကမောင်းတို့ဒေချာမှတ်ပါကျမကြီးကောင်ကွာတယ်ရဲဥဆယ်လုံးကဥထားတယ်ကွာဥပြီးတော့သူကပြစ်ထားတယ်ကွာတဲ့ငါကျက်ကလေးတွေ ဝန်းထဲမှာရတဲ့ကြက်ဥထဲမှာရှိတဲ့အရေးလေးတွေခန်းချောက်ကြက်ကောင်လေးတွေဖြစ်ပါစေနှုတ်သီးလေးတွေပါလေးနဲ့သူတို့ကသူတို့ကြက်ဥကုန်လေးကံပြီးထွက်ပါစေကျမကြီးကဘေးကနေလို့ပေါ့ဗျာမှန်ပါဝလည်းမဟုတ်ဘူးအတောင်ဖျားလည်းမဟုတ်ဘူးကြက်တို့ရင်ဘူးကိုလည်းမဖေးဘူးကြက်တို့အနံ့ကိုလည်းမဖေးဘူးဘေးကနေပြီးဒီကလာဒီထက်ကဥတွေကအရေးလေးတွေကခံပါစေသတည်း ဟုတ်လားအဲကြက်ကောင်လေးတွေခြေသီးလက်သီးရင်းစေသည်ဥက္ကံပါစေသည်ဒါမှငှက်ကြက်ကလေးတွေနှုတ်သီးလေးနဲ့ကန်ကြောက်ခြေထောက်ကလေးနဲ့ကန်ကြောက်ပြီးပြင်မဲ့ရောက်လာမှာကျမကြီးပြင်မဲ့ကနေလှုပ်ပုတ်ကုန်တာဝိုးမှာမဟုတ်ခဲ့ဘူးတပည့်ကြလောက်တွေဘာဖြစ်ကုန်ဘာဖြစ်တော့ဝိုးရမယ်အလုပ်ကိုခဏခဏဝေါ်လိုက်ခဏခဏဝေါ်လိုက်ဒီလိုသွားမှာဘူးဒါပြန်ဒီကျဲကိုကျမကြီးကဒီလိုသာသူ့စိတ်ကူးနဲ့ဖြင့် သူဥထားတဲ့ကြက်ဥလေးတွေကဘယ်နည်းမှဥကုံလုံးကကြက်ကောင်လေးဖြစ်လာဖို့အရေးကအတော်ဝေးပါဝေးပါပါဆဲလိုက်ပါလားဆဲလိုက်ပါဒါဖြင့်ဘေးကနေပြီးမေတ္တာသဘောနဲ့လှုပ်လို့ဆူတောင်းသဘောနဲ့လှုပ်ခဲ့တော့ဘာဝေတ္တပကိစ္စပွားမယ်ကိစ္စပွားမှရမှဖြစ်လေမရဘူးတဲ့ဘုရားကိုပယ်ချလိုက်သိကြကြပါလားသိကြပါပါဗျာကဲကျမကြီးဟာကွာတဲ့ကျမအစာလေးရှာစားလိုက် ဒီရုပ်လေးဆယ်လုံးလောက်ပေါ်မှာအတောင်လေးဖြန့်အောင်လိုက်กว่าရင်ဘက်ကလေးမအောင်ပြီးတော့မှရင်ဘက်ကအပူလေးပေးกว่าပူလေးပေးလိုက်တော့ဒကာရမတဲ့လေမဝင်တော့လားမပုတ်ဘူးပေါ့ဗျာအပူလေးပေးလိုက်တော့အတွင်းရုပ်ထဲမှာရှိတဲ့အရည်လေးတွေကခန်းတော့တပည့်ကြပြီးတော့ကြက်တွေအနံ့ပေးမှလည်းကြက်ကောင်လေးရဖြစ်တယ်အမေးအနံ့တိုင်းဟိုမှာအထက်အကောင်ကလည်းဖြစ်ရတယ်ဒါကြောင့်မျိုးလူဇတ်တူသွားဖြစ်တယ်ဒီအနံ့မပေးလို့ရှိရင်တမျိုးဖြစ်ခြင်းဖြစ်တယ်တပည့်ကြ ဒါရင်ကျမရေးဒီသူ့အလောက်က၃လောက်ရှိတယ်အတောင်ဖြန့်ဝတ်တဲ့အလောက်ဟာလည်းသူ့တောင်ကျက်တို့ရင်ဝါကရင်ဘက်ကအပူလေးကျုပ်ပေါ်ပေးတာရောအနံ့ပေးတာရောအဲ့ဒီ၃လောက်သာလှုပ်လို့ရှိရင်ပေါက်ပါစေသတည်းအေးခမ်းပါစေသတည်းအတောင်လက်ကလေးတွေစုံပါစေသတည်းဥပ္ပံပါပါစေသတည်းဆိုတာဆူတောင်းရသလားတဲ့လုံမြဲတိုင်းလှုပ်လှုပ်သွားတယ်နော်အောင်မြင်သွားတာလားလုံမြဲတိုင်းလှုပ်သွားတာပါကျက်တို့ဝတရားတိုင်းလှုပ်သွားတာနဲ့အောင်မြင်သွားတာမှန်ပါပါ သဘောကျဒီမှာလည်းဒကာရမတို့တဲ့ကျမကြီးဒီလိုလောက်သွားတဲ့အခါကျတော့ကိုပြင်မက်ကအတောင်လေးနဲ့ဖြန့်ပြီးအုံလိုက်တဲ့အတွက်ကျုပ်လေးဆယ်လုံးကလည်းပြင်မက်လေးစိမ့်မတရတဲ့အတွက်ပုတ်ချင်းကြီးချင်းမရှိဘူးဒါလည်းထမြောက်သွားတယ်ကျက်တွေအပူရပေးလိုက်တဲ့ဖြင့်ကျုပ်ထဲမှာရှိတဲ့အရေးတွေကခန်းချုပ်တယ်သဘောကျကျက်တွေအနံ့ကိုပေးလိုက်တဲ့ဖြင့်အတွင်းကျက်ကောင်လေးမှာကျက်ကောင်လေးလည်းဖြက်လာပြီးတော့ခြေသေးလက်သေးလေးတွေအကုန်မာရင်လာဒီထဲမှာကျက်ကောင်လေးတွေက ဘယ်လိုဖြစ်လာတော့ဆိုတော့ငါတို့ဥတဲ့နေရတဲ့ကြာလာပြီကောင်းကြီးနဲ့ကိုယ်နေရခြေသေးလေးတွေကလည်းကိုယ်နေရတယ်ပြင်မကလည်းမြင်ရတော့သူတို့ကသူတို့လဲလေးဆန်းလိုက်သူတို့ကသူတို့ခြေကူလေးတွေကန်လိုက်တယ်ကျုပ်လေးကဗျာနဲ့ကွဲတယ်အဲ့ဒီမှာကံကံနဲ့ထွက်လာကြတာပဲရုပ်နေဗလားဓာတုလို့လို့လို့ဆိုတာသိကြဗလားသိပါပါဆူတောင်းနေတော့ကကျမကြီးကပုတ်ကုန်သုံးလို့လှုပ်လိုက်တော့ဘယ်နဲ့တော့အဲခင်ဗျားတို့ကလည်းဖြစ်တဲ့တလုံးနဲ့လှုပ်လိုက်တယ်ဥစ္စာအနိစ္စဒုက္ခအနတ္တသုံးခုပြီးတယ် သဘောကျလုံးလိုက်တဲ့အတွက်အဲဖြစ်ပြဆိုတာအနိစ္စကိုလည်းဖြစ်ပြပဲဒုက္ခကလည်းအနတ္တဆိုတာအဲအနိစ္စဒုက္ခအနတ္တသုံးလုံးလုံးတန်တယ်ကျမကြီးသူ့ဝတရားသုံးခုရွတ်ဆောင်တယ်လေသူ့ကွာခဏကမဝဉဏ်လေးဟာတရားဓမ္မတို့ကိလေသာအစေးတွေ၆တာလဲတဲ့ပွားလို့ဒီကမ္မဘာတဲ့ ကျမယူဖို့လို့ပေါ့ဗျာညံလေးတွေထက်လာတာလည်းဘယ်နဲ့ကြောင့်ပါလိမ့်မလို့ဒါပြင်ကျမယူဖို့လို့ပဲသဘောကျလားအဲပြမက်ကအလင်းတွေပေါ်လာတာလည်းဘာကြောင့်ပါလဲဒီမှာလည်းနိဗ္ဗာန်နေပြီးတော့အလင်းတက်ပေါ်လာတယ်လည်းဘာဖြစ်လို့အဲကျွတ်တော့လောက်ကပွားဖို့ပဲဘာပါလဲနေရာဓမ္မတွေဘွားဖို့လောကဖြစ်ပြလာတိုင်းဘွားဖြစ်ပြလာတိုင်းဘွားကျွတ်တော့လောက်ပါလောက်ပါလေ အဲဖြစ်ဖြစ်ကြတော့မရှိတဲ့ခြင်းရှိသေးရလားမရှိပါဘူးအဲမရှိတော့ဟောဘယ်ကစိတ်ကလေးဖြစ်ပြလာလဲဖြစ်ပြီးပြက်ပြီးလို့ပွားနေပါဝေဒနာလေးဖြစ်ပြလာပြန်ဖြစ်ပြီးပြက်သွားပြီးလို့ပွားနေုံပဲပွားနေရင်မှတည်းနဲ့ကျမကြီးဝတ်နေတာနဲ့ပဲကျုပ်လေးတွေမပုတ်တာလဲကျမကြီးဝတ်နေမှုအတောင်ကာမှုကြောင့်ကျုပ်အရေးတွေခန်းချောက်သွားတာလဲကျမကြီးဝတ်မှုကြောင့်ပဲ ကျဲအထွန်းကျက်ကလေးတွေခြေသေးလက်သေးတွေရင့်လာတာတော့ဒီမှာလဲကျွတ်တို့ဒီကိလေသာရေခမ်းမှုကလဲကျွတ်တို့ပွားမှုတပည့်ကြညံထဲမှုကလဲပွားမှုပါပဲပြမကလင်းတွေကိုမြင်ရတာလဲဟောဝိဇ္ဇာတွေကပါသွားတာကိုဗျာအဲကံပြီးထွက်နိုင်တာလဲပြင်ပတိဥဒ္ဒနိဗ္ဗာန်ရောက်အောင်သွားနိုင်တာလဲကျွတ်တို့အလုတ်ကပွားမှုပဲ ဘုရားဓမ္မတွေဘယ်လိုမှတ်ပါဘွားအိုးဒါပြန်ဘွားမှုအလုပ်ကိုကျွတ်တော့ဘုရားရှိသွားပြီးပေးတော်မူပါဘုရားလို့သရောင်းစားကံနဲ့မသွားပါနဲ့မရဘူးရပါဘုရားနောက်ကတိသံဖြုံတော့သိဆရာဘုန်းကြီးကဘယ်လိုသင်ပါလဲနိဗ္ဗာန်ရောက်ပါလိမ့်ဖြင့်နိဗ္ဗာန်ကြီးပေးသနာတော်မူပါဟာငါမပေးနိုင်လို့ရာဟုလာထားမခေါ်နိုင်လို့ရာဟုလာကျင့်ဖို့သက်ကိုသေချာဟောရတယ်ဟာကိုယ်တော်ကြီးရှိပြောလိုက်မယ် သဘောကျတိုင်းခဏလေးတောင်းငါပေါ်ပါလိမ့်ဘုရုပေါ်ပွားရအောင်နော်အဲခဏပြီးတော့ပွားလိုက်လို့ရှင်ပြသမုဒိယသစ္စာလည်းပါပြောက်မယ်ခန္ဓာကြီးကလည်းဒုက္ခသစ္စာဆိုတာကြီးကိုအဖြစ်သို့ရောက်လာမယ်သဘောကျလားအဲပွားပါများလို့ညာရောအဲထပ်ပါများတာနဲ့ဒကာရမတို့ကိလေသာမှောင်တုတွေကိုရှင်းလင်းပြီးဒကာလာနိဗ္ဗာန်ကြီးမြင်မွေ့ရတော့ ပွားလို့ပဲဒါရင်ပွားတဲ့ကိစ္စတွေဒကာဓမ္မတို့သူ့ဟာသူညံထဲမှုလဲပွားလို့သမုဒိယပယ်မှုလဲဒုက္ခပန်းရှားမှုလဲဒုက္ခကြီးမြင်မှုလဲဒါနဲ့ကျွတ်လို့လောက်ပါတောင်းရှိကျမကြီးလည်းပြန်မကအောင်လို့တော့ဖြင့်မရပါဘူးကျဲလောက်သုံးလို့လုံးလိုက်လို့ရှိရင်ရပါဗျာ။ဘာလို့လောက်တာလဲလဲရင်ရပါဗျာ။ဒါဖြင့်သူတို့ကရမယ်လို့သာမူတွေလိုက်ပါတော့။ဟုတ်လားတောင်းခံတဲ့အလုပ် ဟုတ်လားအမှန်အောက်ကြနောက်ကြရှိတဲ့အလုပ်ကိုဖြုတ်ဆန်းပါခင်ဗျားတို့ရှင်းမလားကဲယနေ့ဒီရင်တော်ကြပါ